ဗျာဒိတ်ချံခန်းကြီး27အငယ်1မှ8ကောင်းကင်တင်းနှင့်မြေကြီးတစ်ကိုလည်းငာမြင်၏အဘယ်သို့နည်းဟုမူကားရှေးကောင်းကင်နှင့်ရှေးမြေကြီးသည်ရွေ့သွားကြပြီထိုအခါမှစ၍သမုတ်တရားမရှိတန်ရှင်းသောမြို့ဒီဟုသောယေရုရှလင်မြို့တည်သည်မိမိခင်မွန်းမှုတစားဆင်သောမင်္ဂလာဆောင်သူတို့သမီးကဲ့သို့ ပြင်ဆင်လျင်ဘုရားသခင်ထံတော်ကောင်းကင်ဘုံမှဆင်းသက်သည်ကိုငာမြင်၏ ကောင်းကင်မှကြီးသောအတန်ကားဘုရားသခင်၏တဲတော်သည် လူတို့တွင်ရှိ၏လူတို့နှင့်အတူ ချင်းကိုတော်မူမည်သူတို့သည်ကိုတော်ဤလူဖြစ်ကြလိမ့်မည်ဘုရားသခင်သည်ကိုတော်တိုင် သူတို့နှင့်အတူရှိနေ၍သူတို့ဤဘုရားသခင်ဖြစ်တော်မူမည်ဘုရားသခင်သည် သူတို့ဤမျက်စိ၌မျက်ရည်ရှိသည်များတို့ကိုတုတ်တော်မူမည်နောက်တဖန်တေဘေးမရှိရ စိတ်မသာညှိတွားခြင်းအော်ဟစ်ခြင်း င်မခြင်းလည်းမရှိရအကြောင်းမူကားရှေးဖြစ်ပူသောအရာတို့သည်ရွေ့သွားကြပြီပလင်တော်ပေါ်မှထိုင်တော်မူသောသူကလည်းငါသည်ခတ်သိမ်းသောအရာတို့ကိုအသစ်ဖန်ဆင်းသည်ဟုမိန်တော်မူ၏တဖန်တုံရေးထားလောဤစကားသည်တစ္ဆာစကားဟုတ်မှန်သောစကားဖြစ်၏ဟု၍၎င်းအမှုပြီးပြီးငါသည်အာလဖဖြစ်၏ ။အိုမေကလည်းဖြစ်၏။အစနှင့်အဆုံးလည်းဖြစ်၏။ရေငတ်သောသူအားအသက်ဆန်းရည်ကို အဖိုးမယူဘဲငါပေးမည်။အောင်မြင်သောသူသည်ဤရာတို့ကိုအမွေခံရလိမ့်မည်။ငါသည်သူ၏ဖျားသခင်ဖြစ်မည်။သူသည်လည်းငါ၏သားဖြစ်လိမ့်မည်။ကြောက်တတ်သောသူမယုံကြည်သောသူဆက်ဆုပ်ယွန်ရှာပွေသောသူ လူအသက်ကိုတတ်သောသူမတရားသောမေထုံ၌မိဝဲသောသူ ပြုစားတတ်သောသူ ရုပ်တုကိုကိုးကွယ်သောသူ တစ္ဆာပြတ်သောသူအပေါင်းတို့မူကားဒုတိယတေခြင်းဒီဟုသောကန့်နှင့်လောင်သောမိအိုင်ထဲ၌မိမိတို့အဖို့ကိုရကြလိမ့်မည်ဟု၍၎င်းငါအားမိန်တော်မူ၏အငယ်ကူမဆလီနောက်ဆုံးသောဘေးဒဏ်ခုနှစ်ပါးနှင့် ပြည့်သောဖလားခုနှစ်လုံးကိုဆောင်သောကောင်းကင်တမန်ခုနှစ်ပါးတွင်တပါးသည် လာပြီးလျင်ငါကိုနှုတ်ဆက်၍လာခဲ့ပါ တို့တငယ်ဤခင်မွန်းဒီဟုသော မင်္ဂလာဆောင်သူတို့သမီးကိုငါပြမည်ဟုပြောဆိုလျက်ကြီးမြင့်သောတောင်သို့ဝိညာဉ်တော်အားဖြင့်ငါကိုဆောင်သွား၍တန်ရှင်းသောယေရုရှလင်မြို့သည်ဘုရားသခင်၏ဘုန်းတော်နှင့်ပြည့်စုံလျက်ဘုရားသခင်ထံတော်ကောင်းကင်ဘုံမှဆင်းသက်သည်ကိုငါအားပြလေ၏ထိုမြို့၏အယောင်ဝါသည်ကြောက်တလင်းငကသွဲ့ကဲ့သို့အမျက်ဆုံးသော ကြောက်မြင့်မွန်နှင့်တူ၏ ကြီးမြင့်သောမြို့ရိုးလည်းရှိ၏အရှိဘက်၌တကားသုံးပေါက်မြောက်ဘက်၌သုံးပေါက်တောင်ဘက်၌သုံးပေါက်အနောက်ဘက်၌သုံးပေါက်တကား32ပေါက်ရှိ၏ထိုတကား32ပေါက်၌ကောင်းကင်တမန်32ပါးရှိ၏ဤဒေလမျိုး32မျိုး၏နာမတို့သည်ထိုတကားပေါ်၌ရေးထားလျက်ရှိ၏မြို့ရိုးအမြင့်သည်32ထပ်ရှိ၏ တိုးတငယ်ဤတမန်တော်၁၂ပါး၏နာမတို့သည်မြို့ရိုးအမြစ်ပေါ်၌ရေးထားလျက်ရှိကြ၏အငယ်၅မှ21ငါနှင့်စကားပြောသောသူသည်မြို့ကို၎င်းတကားတို့ကို၎င်းမြို့ရိုးကို၎င်း တိုင်းချင်းငါတိုင်းเสียရွှေကျူလုံးပါ၏မြို့သည် စတူရန်၄တောင်ဖြစ်၏ထိုသူသည် ကျူလုံးနှင့်မြို့ကိုတိုင်း မြို့ဤအနံအလျာအမြင့်ယူဇနာ120စီရှိ၏မြို့ရိုးဒုကိုတန်း၍လူအတောင်ကဲ့သို့သော ကောင်းကင်တမန်အတောင်အားဖြင့်144တောင်ရှိ၏မြို့ရိုးကိုသည်ငကသွဲကြောက်ဖြစ်၏မြို့သည်လည်းကြည်လင်သော ဖန်နှင့်တူသော ရွှေစင်ဖြစ်၏မြို့ရိုးအမြင့်တို့သည်ကြောက်မြတ်အမျိုးမျိုးနှင့်ပြည့်စုံကြ၏ပထမအမြင့်ကားငကသွဲဖြစ်၏ ဒုတိယအမြစ်ကားနီလာတတိယအမြစ်ကားမဟုရသရုထအမြစ်ကားမြပစ္စမအမြစ်ကားကြောင်သတ္တမအမြစ်ကားကြောင်နီတတ္တမအမြစ်ကားခရုတုလိတ်အထမအမြစ်ကားမြက်ရွယ်နဝမအမြစ်ကားဥတ္တဖျာဓတမအမြစ်ကားခရုတုတ်ပြတ်ဧကဓတမအမြစ်ကားဟွာကိန်တုဒွာဓတမအမြစ်ကား ဂေါ်မုတ်ဖြစ်သည်တကားရွက်12ရွက်အသီးသီးတို့သည် ပလဲတပြားစီဖြင့်ပြီး၍ပလဲ12ပြားဖြစ်ကြ၏မြို့လမ်းမသည် ကြည်လင်သောဖန်ကဲ့သို့ရွှေစင်ဖြစ်၏အငယ်22မှ29မြို့ထဲ၌ဗိမာန်တော်ကိုငာမမြင်အကြောင်းမူကားအနန္တတကူနှင့်ပြည့်စုံတော်မူသောသာဝရရှင်ဘုရားသခင်နှင့်သိုးတငယ်သည် ထိုမြို့၏ ဗိမှန်ဖြစ်တော်မူ၏ထိုမြို့သည် နေဤအယောင်လာဤအယောင်ကိုအလိုမရှိ အကြောင်းမူကားဘုရားသခင်ဤဘုံတော်သည် ထိုမြို့ကိုလင်းစေ၏တိုးတငယ်သည်လည်းထိုမြို့ဤစီမီဖြစ်၏လူအမျိုးမျိုးတို့သည် ထိုမြို့ဤအလင်းကိုအမိပြု၍တွာလာကြလိမ့်မည်လောကီရှင်ဘရင်တို့သည်လည်းမိမိတို့ဘုံတရေကို ထိုမျိုးတဲသို့ဆောင်ခဲ့ကြလိမ့်မည်မြို့တကားတို့ကိုနေ့အချိန်၌အလင်းမပိတ်တတ် ညမူကားမရှိ လူအမျိုးမျိုးတို့သည်မိမိတို့ဘုံတရေကို ထိုမြို့တဲသို့ဆောင်ခဲ့ကြလိမ့်မည်ညဉ့်ညူးသောအရာဆက်ဆုပ်ဖွယ်သောအရာတစ္ဆာပြတ်သောအရာတစုံတစ်ခုမျှမဝင်ရဘဲသို့တငယ်ဤအသက်စာဆောင်၌စည်ရင်ဝင်သော သူတို့သာလျှင်ဝင်ရ၏